နေ့1339ခုနေ့တော်သလင်းလောက်ွယ်နေ့ဖြစ်တယ်။လွန်ခဲ့တဲ့လာစုရှိရနေ့ကကလာဟဝိဝါဒတရားကတော့ပြီးသွားပြီ။ဒီနေ့ဟောရမယ့်တရားကတော့သုလဗျူဟာတော့ ူလာဒီမသုမဟာယူမသုသုံးနှစ်သုံးရှိယူဟာသုံးပါပဲစူလာနဲ့မဟာကအငယ်ကြီးခွဲယူဟာဆိုတာဘာလို့လဲယူဟာဆိုတဲ့ပုဂ္ဂိုလ်စုဝေးရဆိုတဲ့အနယ်လည်းရှိစစ်စင်တယ်ဆိုတဲ့အနယ်လည်းရှိရဲထုတ်တယ်ပယ်တယ်ဆိုတဲ့အနယ်လည်းရှိ ဒါကဒါမှွင့်တာကတော့ရှေ့ပိုင်းကတင်ပြပြီးနောက်ပိုင်းကပြစ်ပယ်ပြီးတော့ထုတ်ပယ်ပြီးတော့သွားလို့ယူဟခေါ်တယ်ဆိုပြီးတော့ဒီတော့မှဒီပိုင်းကရှေ့ပိုင်းကအယူဝါဒတွေနဲ့စပြီးအကြောင်းအရာတွေပေါ်ပြနောက်ပိုင်းကနေပြီးတော့ပဲပယ်ပြီးတော့သွားတယ်ဆိုတော့ယူဟက ထုံးပယ်တဲ့တို့လို့အဓိပ္ပာယ်ရှိတာပဲ။ဒါပေမဲ့လို့အယူဝါဒတွေအချင်းချင်းပြိုင်ဆိုင်ပြီးတော့ပြောတာတွေကိုဟောထားတာလည်းဖြစ်ပါလိမ့်မယ်ထင်ပါရဲ့။အယူဝါဒတွေကတစ်ခုနဲ့တစ်ခုနဲ့အတိုက်ခံလုပ်ပြီးတော့ဟောကြပြောကြလုပ်ကြတယ်။အဲဒါစစ်တိုက်တယ်လို့ပဲစစ်စင်တဲ့သဘောမျိုးဖြစ်ပါလိမ့်မယ်။အဲဒါမှယူဟာတော့ဒီလိုခေါ်တာလည်းဖြစ်နိုင်မှာ။အတိအကျကတော့ ဘယ်ဟာမှန်လဲလို့ပြောလို့တော့မဖြစ်ဘူးအဲဒီအထက်ကရာဖွင့်တာကတော့ဖြင့်ရှည်ပိုင်းကတင်ပြပြီးနောက်ပိုင်းကပဲလေသာလို့ယူဟခေါ်တယ်လေကထုတ်ပယ်ပြီးတော့ပယ်တဲ့ယူဝါဒတွေထုတ်ပယ်ပြီးတော့ပြရတယ်တော့အသေးပဲရှိရပါတယ်ယူဝါဒရဲ့ချင်းချင်း ကြိုင်ဆိုင်မဲ့အနေနဲ့ယူမယ်ဆိုလို့ရှိရင်ဝါရစစ်စင်ရေးတရားလို့ဒီလိုလည်းဖြစ်နိုင်တယ်အဲဒါအဲဒီတော့ကနှလုံးရှိတယ်ဒီတော့ကအကျင့်ကိုတော့ကပါရ20 20ကျော်လောက်နေရှိပါဒီတော့ကတော့16တကြောက်ကလည်းစကုဏပါရလည်းပြောရပါဘုံလုံးတော့ဆောင်းမိုးတွေပါရစီစဉ်ပြီးပါတယ်အဲဒါ သူကဘာသာနယ်ဆူလအငယ်ယူဟာသူနဲ့ဟောသူသာသူကြီးဒီတော့ကတော့ဝိတ္တဇေရှိတဲ့ပုဂ္ဂိုလ်တွေဟောတယ်နောက်တော့ကတော့မောဟဇေရှိတဲ့ပုဂ္ဂိုလ်တွေဟောတယ်ယူဝါဒနဲ့စပြီးတော့ဟောရတော့ပါပဲယူဝါဒတွေအမျိုးမျိုးတွေခဘာမှာလောကလုံးမှာ ကိုယ်ယူနေကိုမှန်တယ်ကိုယ်ယူတာမှန်တယ်သူများယူပြီးရှုချပြီးတော့ဘောဟောနေတဲ့အကြောင်းနဲ့စပြီးတော့ဝေဘာထားတဲ့တရားတော်ပါပဲမြတ်စွာဘုရားရဲ့လိုတော်ရနေမိတာဘုရားဓမ္မစပြီးတော့မေကွန်းဖြင့်မင်းများပါရဲ့ဟာနှစ်ပုံနဲ့မင်းများ သကံသကံဒိဋ္ဌိပရိဒပရိဒဂနာဝေကဆာနာနာကုသလဝရန္တိယောဧဝသာနာတိသဝေရိဓမ္မဣရံတေဘောသမသဝရိသောဘောဓမာဘောဓမာနွယ်ဝမြတ်စွာဘုရား လောကေလောက၌ဒါလေးတော့ထည့်ဦးမှာပဲလောကလောကေလောက၌ဒါကဆိုတော့သူထည့်ခြင်းပဲထည့်လို့မရဘူးဒါအထည်အရေးဆက်တလုံးပေါ်ကလာတယ်ဆန်းကိုင်းနဲ့လည်းကြိုက်အောင်လို့စီထားထည့်ခြင်းနဲ့ထည့်လို့မရဘူးလူတဲ့ဟာလည်းဖြစ်စွဲထည့်ရမှာလောကေလောက၌တကံတကံဒိဋ္ဌိပရိက္ခဇာနာအတိအတိသော မိမိအယူ၌နေကြကုန်တော့ဒီလိုအမျက်ပြန်ကြပါလားအတိဒီကမိမိယူမှနေရသည်ပရိထဝန်းကျင်ဝသနေတယ်ဆိုတော့ထဝန်းကျင်အပြည့်စုံနေတယ်လို့ဒိဗေရောက်ပါညာများမှာသံဃာလေးတွေအဘာပြင်းစင်ကြအောင်လို့အာဘပူဇာတဲ့ခါကလာပရိဝါသ ပရိဝတ်နေရတယ်အဲဒီပရိဝါဒနဲ့လာနဲ့ပဲသာချင်းတော့အတူတူပဲပရိနဲ့ဝသကပဲဟောပရိဝါဒအပြည့်စုံနေခြင်းအဲဒီအဘာနဲ့စပြီးတော့ကျင့်နေကျင့်နေတာလေအကုန်လုံးကျင့်ပြီးတော့နေရသာသနာ့ဘာကဘရဝိယဟန်နေသာသနာ့ရင်းမှာ ဟန်ကြည့်ရင်လည်းရှိရင်လေးလာပါလုံးပရိဝချင်းရတယ်အဲဒါလည်းပရိဝါဒအတူတူပဲအဲဒါလည်းပဲဘုရားသာသနာနဲ့စပြီးတော့အချိုးတွေကြချင်းရတာအချိုးမကြလို့ရှင်းသူရဟန်းရဟန်းပြုမပေးဘူးဒါကြောင့်အချိုးကြအောင်ရှင်းဒီမှာလည်းပရိပဒပရိပဒပရိဝဒပရိကခြေဝင်းကျင်ဆိုတော့အပြည့်စုံအပြည့်စုံကျင့်တယ်ဆိုတော့အဓိပ္ပာယ်ပဲဖြစ်ပါလိမ့်မယ်နဲ့တူပါတယ် မိမိယူဝါဒနဲ့ကိုယ်ယူဝါဒနဲ့ကိုလိုလေလေးမရှိပြည့်စုံကျင့်နေတဲ့ပုဂ္ဂိုလ်ကြီးကိုယ်ယူဝါဒနဲ့ကိုပြည့်ပြည့်စုံကျင့်နေသာသနာဒိဋ္ဌိဩစိရာဒိဋ္ဌိသာသနာဒိဋ္ဌိတွေလည်းမျိုးမျိုးဩစိရာဒိဋ္ဌိတွေလည်းမျိုးမျိုးသူတို့ယူဝါဒနဲ့ကျင့်ပုံတွေတော့ပြည့်စုံအောင်ပြောနိုင်ပါဦးနည်းနည်းပါးပါးတော့ပြောနိုင်မှာအများကြီးမပြောနိုင်ဘူး လောကမှာဒိဋ္ဌိယူဝါဒကများပါများပါပြီနဲ့စားတဲ့ပြည်ထဲမပါတဲ့ဒိဋ္ဌိယူဝါဒလည်းရှိတာဗမာပြည်နဲ့အစွန်ပြားကနေကြတဲ့နာဂတောင်သားတို့အဲချင်းတောင်သားတို့ပြီးတော့ကိုယ်ရင်းကပါတယ်ကချင်းလား အဲဒီကတောင်းတမ်းတော့အဲဒီကလူတွေလည်းရှိတုန်းကသူတို့အယူနဲ့သူတို့အသီးသီးရှိကြတာပဲဒီတောင်းတမ်းကလူတွေလည်းဗမာပြည်ရဲ့ဗမာပြည်မှာလည်းဘုရားဘာသာရဲ့အခုနောက်ပိုင်းကျတော့နောက်နိုင်ငံတို့အမေရိကတို့ကလာပြီးတော့သာသနာပြုလိုက်တာနဲ့အဲဒီတောင်တန်းကလူတွေကခရိယာဖြစ်တာတွေမရတော့ အာမနဲ့သူတို့ဘာသာနဲ့သူလည်းချိုးကြံနေတာရှိသေးတာလို့အဲဒီတော့ကမ္ဘာလောကမှာအယူဝါဒတွေဆိုတာမတန်များပါတယ်ကိုယ်ယူနေကိုအတိအပြီးနေရတာပဲကျင့်ကြတယ်နေကြအပြည့်စုံတန်းနိုင်တဲ့ပုဂ္ဂိုလ်အပြည့်စုံကျင့်ကြတာပဲဆရာကြီးတွေကအပြည့်စုံကျင့်ကြတာအဲဒီတော့ကျင့်နေကြတော့ ကုသလာဘာဂဝါရအရာ၌ကျွမ်းကျင်လိမ္မာသည်ဟုခံကြသောပညာရှိတို့သည်ဘာဂယဝါရအရာမှာငါတို့ကုန်ကျွမ်းကျင်တယ်မသိတာမရှိဘူးအကုန်လုံးနားလည်တယ်ဆိုတဲ့အနေနဲ့ပြောဟောကြတဲ့ပုဂ္ဂိုလ်တွေတဲ့ပညာရှိတွေပေါ့အာဘုရားတို့ပညာရှိကျွမ်းကျင်တယ်ဝန်ခံတာပေါ့ဘေးကနေကြည့်ရင်တော့လေကျွမ်းကျင်တယ်လို့ဆိုလို့ရမရှိဘူး အဲဒီလိုဘာသာရေးညမှာကျွမ်းကျင်လိမ္မာတဲ့လူခံရတဲ့ပုဂ္ဂိုလ်တွေကဝိကေရှခိုင်မြဲစွာယူရ၍တဲ့ဝိဝိဆိုအထူးလို့အဓိပ္ပာယ်ရှိပါတယ်ကေရှကယူတယ်ခိုင်မြဲစွာယူသည်တဲ့ရှိကပြန်ရဘုန်းကြီးကတော့ဝိကကွဲပြားတယ်ဆိုတဲ့ညလည်းပဲသဘောကျတူနဲ့တူနဲ့မတူအဲခိုင်မြဲစွာတကွဲရရကြီးကြကုန်နေဖြစ်၍ သူတို့ဒီနဲ့သူတို့ခံရခြင်းနဲ့လည်းယူပါရဲ့သူတို့လည်းတူနဲ့တူနဲ့မတူကိုယ်ပဲပြပြယူရတဲ့နေလုံးဆဲလိုက်မှအဖြစ်မှာခိုင်မြဲစွာတကွဲကြံစီယူကြကုန်သည်ဖြစ်၍ဝရံဒီမိမိတို့အယူကိုဟောကြားနေကြလေကုန်၏အဲနာနာမူအမျိုးမျိုးအသီးသီးသောယူဝါဒတို့ကို ရာတိဟောကြား၍နေကြလေကုန်၏အဲဒီပုဂ္ဂိုလ်ရသူကိုယ်ယူနဲ့ကိုအတိအပြီးကျင့်သုံးပြီးတော့နေကြရဲဘာသာရေးအရာမှာယူဝါဒရမှာလည်းအကုန်လုံးကျွမ်းကျင်တဲ့တတ်ပြီးရနားလည်းတဲ့လိုခံပြီးနေကြတဲ့ပညာရှိလိုခံကြတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေ ဟောကြပြောကြတယ်ဘာတွေဟောတော့ဆိုတာသိပြီးပဲအမျိုးမျိုးပဲဒီမျိုးနဲ့ဒီမျိုးနဲ့မတူဘူးတဲ့ဒါနာသိပြီးအမျိုးမျိုးခွဲကြတော့အယူဝါဒတော်ဝရမီဟောကြနေကြကုန်၏အဲဒီဝါဒတွေဟောတာရှိပါတယ်ကိုယ်ယူဖြစ်တာနေကြကလိမ္မာသူလို့သူလို့ဝန်ခံနေတာပထမပါကိုယ်ယူဖြစ်တာကိုယ်ယူနေကိုယ်ပဲနေကြခြင်းကြ သူတို့ဘာသာရေးယူဝါဒအရာမှာသတိနာလည်းကျွမ်းကျင်တဲ့လူကိုဝန်ခံတဲ့ပုဂ္ဂိုလ်တွေဉာဏ်ရှိတွေပေါ့အဲဒီဟောပြောနေတဲ့ပုဂ္ဂိုလ်တွေနောက်လိုက်ပုဂ္ဂိုလ်တွေကဉာဏ်ရှိတွေလို့တကယ်ယုံကြည်တာပါပဲတကယ်ဉာဏ်ရှိရှိတွေလို့အောင်းမြင်ခိုင်မြဲမတူမှဆွဲယူဝိကရှခိုင်မြဲနဲ့ယူထားတယ် တစ်ဦးနဲ့တစ်ဦးနဲ့လည်းမတူဘူးမူမတူပဲကြွယ်ပြပြီးတော့လည်းယူဆထားကြရဲ့မူမျိုးမျိုးဟောကြသည်ယူဝါဒတွေကတစ်ဦးနဲ့တစ်ဦးနဲ့မတူမျိုးမျိုးဟောနေကြသည်တဲ့အဲဒါလေးဆိုရမယ်ကိုယူဖြင့်သာကိုယူဖြင့်သာနေကြတာနေကြတာဒိမာကုလိုသူတို့ဝန်ခံသည်ဒိမာကုလိုသူတို့ဝန်ခံသည်ကိုယ ဖြင့်သာနေကြကမိမသူလို့သူတို့ဝန်ခံသည်ဖို့ယူဖြင့်သာနေကြကမိမသူလို့သူတို့ဝန်ခံသည်နေကြ Amen. ဒိဋ္ဌိသက္ကမိမိဥစ္စာသက္ကမိမိဥစ္စာအပြီးပြီးမိမိဥစ္စာဖြစ်တဲ့အယူ အိမ်လို့ဆိုပြီးတော့လက်ပြန်ကြပါလေမှာကဖြင့်အယူဖြစ်နေကြပြီသူတို့ကသူတို့လည်းတို့အကုန်လုံးနားလည်ပါပဲညာရှိရပါဆိုဝန်ခံလဲဝန်ခံနေကြပါတယ်ခိုင်မြဲမတူမှဆွဲယူမှုမျိုးမျိုးဟောကြသည်သူတို့အယူဆကလည်းခိုင်မြဲမြဲယူထားတာပဲအဲယူတော့လည်းပဲဒီကွဲတရားစီပဲခိုင်မြဲမတူမှဆွဲယူ မူမျိုးမျိုးဟောကြသည်ဟောတော့လေယူဝါဒတွေကတစ်မျိုးနဲ့တစ်မျိုးလူကြောင်ဟောကြသည်ဆိုရမယ်ခိုင်မြဲမတူမဆွဲယူမူအမျိုးမျိုးဟောကြသည်ခိုင်မြဲမတူမဆွဲယူမူအမျိုးမျိုးဟောကြသည်ခိုင်မြဲမတူ ဠိသာသတယူရှိတဲ့ပုဂ္ဂိုလ်ကအသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်တကယ်ရှိတယ်လို့သူတို့ယူဆတယ်အဲဒီအကောင်ကလည်းမေတော့မှပြည့်တယ်လို့မရှိဘူးတဲ့မပြည့်ဘူးအတ္တကတော့သက်ရှင်နေတဲ့အကောင်ကရှိလားဒါတော့မှမပြည့်ဘူး တဘွားပြီးတဘွားရုပ်ကိုကြီးအပြက်သွားပဲမယ်လို့အတ္တကောင်ကတော့ပြက်ဘူးတနေရာတနေရာပြောင်းသွားတာပဲဒီနေ့ကကလာဝါရတုံတုံကတော့အာယုဘဂုံဖြစ်အောင်လို့အမြင့်စားအာယုဘဇာညာအာယုဘဂုံရောက်လို့ရှိရင်အဲဒီကြတာမဟုတ်မနာမသိမပြတ်တော့ဘူးအများအားဒီနေ့လို့ပြုကြတယ်အာသာသနာယုအဲသာမန်သာသနာယုတွေကတော့အဲဒီလိုအမြဲတည်နေတဲ့နေရာရတော့မဟုတ်ပါဘူးသူကတော့ ဝါရင်ဝါရရုပ်ရုပ်ခန္ဓာကြီးကပြက်ပြက်ပြီးသေးတော့သေးရဲ့ပြက်ရဲ့ဒါပေမဲ့လို့အတ္တကောင်အတ္တကောင်ဆိုတဲ့အတွင်းသားအကောင်ကြီးကတော့ပြက်ဘူးတနည်းတနည်းပြောင်းသွားတယ်ဟိုဘဝဒီဘဝဒီဘဝဟိုဘဝရအများကြီးနေအများကြီးရှိအဲဒီလိုယူရတယ်အဲဒီမှာလည်းပဲသူတို့တရားအတိုင်း ကျင့်လို့ရှိရင်ဒီအတ္တလေးတွေ့အောင်အတ္တလေးတွေ့အောင်ရှာနိုင်လို့ရှိရင်ဖြင့်မောမနာမသေးချမ်းသာပါတယ်ဒါလိုယူလာလည်းရှိတယ်ခုတည်းရှိတယ်လားအိန္ဒိယဝါရတွေထဲမှာပေါ်ပြရတယ်အတ္တလေးတွေ့အောင်ရှာနိုင်လို့ရှိရင်ဆင်းရဲတာကလည်းလွတ်မြောက်တော့တယ် လွန်မြောက်သွားတယ်ပဲအဲဒီအာသာကလည်းမပြောက်ဘူးရှိသာသနာ့ဆိုတော့သာသနာ့မြဲတယ်အဲဒီသာသနာ့ဒီဝါဒနေပြီးတော့မဟာယာနာခိုင်းကလည်းဘုရားဘာသာလားဆိုတဲ့အဲဒီဟိန္ဒူဝါဒတွေနောက်လိုက်သွားတာလို့ဆိုဘုရားသခင်ကလည်းအမြဲတမ်းဒီနာလည်းမြေဘူးတဲ့ဘုရားပြိဋိဘာသာနဲ့ဆိုတာလည်းမဟုတ်ဘူးတဲ့မသေးဘူးတဲ့ဘုရားအမြဲတမ်းရှိနေတာ ဒီရင်သားတစ်ပါးလည်းပဲတရားကျင့်ပြီးဘုရားပြည့်လို့ရှိရင်အဲ့ဒီမောမနာမသေးတဲ့နိဗ္ဗာန်ရောက်နိဗ္ဗာန်ဆိုတာတို့ကအနတ်ဘုံကြီးတို့ပါခန္ဓာနာနာကြီးဒုက္ခဝိဘုံကြီးဆိုတာပါအဲ့ဒီမှာအဲ့ဒီရောက်တဲ့အဲတို့ကလည်းသာသနာတိတိတမျိုးပါပဲကဘုရားဘာသာလို့အမြင်ခံပြီးတော့ဘုရားဘာသာနဲ့ဆန်းကျင်မဲ့ဒီဟိုကဓမ္မတော့ကမကြီးတဲ့ထက်ကဒီဘာသာမပေါ်သေးဘူးအဲဒီကနောက်မှပေါ်လာတယ် ဒါပဲလေလို့သူတို့ဟာပြန့်မှာသိပြန်ကဘာအများကြီးပြန့်တယ်ခုနေလည်းပဲနောက်နိုင်ငံတို့ဥရောပတို့မှာအဲဒီဝါဒတွေချိန်တဲ့ပုဂ္ဂိုလ်တွေလည်းရှိတာဘူးဘုရားဗုဒ္ဓဘာသာလို့အမိခံပြီးတော့ပြောနေမှလည်းဗုဒ္ဓတရားနဲ့တော့ပြောင်းပြန်မှာဆန့်ကျင်တော့ဗုဒ္ဓတရားအဲဒီလိုအတ္တကောင်ရှိကုန်ခြင်း ဝိသေရဝါဒယူရှိတဲ့ပုဂ္ဂိုလ်ကဒီဘဝဒီနောက်ဘဝဘာမှမရှိတော့ဘူးအဲဒီလိုယူဆတာမသိခင်ကရှိတာမသိခင်တော့တို့လည်းရှိသေးတယ်အတ္တလည်းရှိနေတာတို့တော့အတ္တမရှိဘူးပြောလို့မသိခင်တော့တို့ရှိတယ်လို့ခန္ဓာတော့ရှိနေလို့မရှိရင်ပဲဟုတ်မလဲမသိခင်တော့ရေသေးပြီးမရှိတော့အဲဒါကအောက်ထစ်ဆုံးအနေဆုံးဝိသေရဝါဒသူ့ရဲ့မြင်တဲ့ဥစ္စေရဝါဒကနတ်ပြည်ရောက်ပြီးမှနတ်ပြည်ကသေမှ ဘဝပြတ်တဲ့လူကြီးကလည်းနည်းနည်းမြင်အဲဒီမြင်တာကဓမ္မကြီးယူပဓမ္မကြီးရောက်ပြီးတော့ဓမ္မအားဖြင့်မှဘဝပြတ်တယ်ဒီလိုယူဆတာလည်းရှိတယ်အဲဒီမြင်တာကတော့ဒီနေ့တော့ခဲ့တဲ့တိုင်းအာယုဘလေးပုံရောက်ပြီးအာယုဘလေးပုံကသေတဲ့အခါကာလကျမှဘဝပြတ်တယ်ဒီလိုယူတာပေါ့အဲဒီလိုယူသွားရကိုယ်ယူနေကိုယ်ပဲဒါအခုပြောတာမင်းပြောတာနည်းနည်းလေးရှိပါသေးတယ်ဒါဘာလောကကြီးမှာရှိတဲ့ဝါဒတွေ အများကြီးပါပဲနာဂာရရတဲ့နာဂာရသူတို့ဘာသာဝါဒနဲ့အကျင့်ပေးသေးသလိုရှိရင်သူတို့နာဂာရအနောက်ပိုင်းကနေပြီးတော့တောင်ကောင်းကြီးရဲ့နေပြီးဖြစ်လာတယ်လို့ယူဆတာဒီပြီးလို့ရှိရင်တောင်ကောင်းကြီးရဲ့ပြန်ရောက်တော့တာအများချမ်းသာတယ်လို့ယူဆတာရှိတာဥစ္စာ ဘာမှမဟုတ်ဘူးလို့ရှိယူဆတယ်ရှိတာပင်လယ်ပိုင်းကအဲဒီမင်းယူရင်ခါစားတာပုဂ္ဂိုလ်တွေလည်းရှိတာသူတို့လည်းသူတို့ယူနေသူတို့ဘယ်မှာဖြစ်ဖြစ်ကိုယ်ယူနေကိုယ်သူတို့ယူရတယ်အဲဒီလိုကိုယ်ယူနေကိုယ်ယူပြီးတော့မူမျိုးမျိုးတွေဟောနေကြပါတယ်ဒါကတော့သင်နဲ့သင်ကြားပါတယ်မူမျိုးမျိုးတွေဘုရားတကယ်ကမပေါ်သေးတဲ့ ရိယာတို့မောစင်တို့ဆရာကနောက်မှပေါ်လာတာလေဒါပေမဲ့လည်းဘုရားတဲ့စီကလည်းရှိနေလို့ပေါ်တယ်ဟိုကဣဇရေယူဝါဒတွေအဲ့ဒီကနေပြီးပေါက်ပွားတယ်သူကသို့တော့လည်းရှိနေတယ်အဲဒီလိုယူဝါဒတွေနည်းနည်းရှိရတယ်ယောဧဝဇာနာတိသဝေဓမ္မဣဒံတိသောသမတိဝိသော ရောရှင်ပုဂ္ဂိုလ်ဧဝံဤတော့ငါတို့ယူဆသည့်အတိုင်းဇာနာတိပိသတော်သူပုဂ္ဂိုလ်သည်ဓမ္မံတရားမံကိုဝေရိသိသည်ငါတို့ယူဆတဲ့အတိုင်းပြီးတာကတရားမှန်ပြီးတာမှန်ပြီးတာပဲမှန်မြင်ပုဂ္ဂိုလ်ပဲသမာဓိရှိသူနဲ့ပုဂ္ဂိုလ်ပဲမှန်မြင်ပဲဒုတိယတဲ့အတိုင်းပြီးမှမှန်မြင်လားမာသာနဲ့မာသာဒီလိုကြီးရဲ့ပဲဒီလိုယူတဲ့ဟုတ်ဟုတ်မဟုတ်ဘူး သူတို့ယူတိုင်းပြီးမှမြင်မှဣဒံလေကောသမ္မာကေဝလိသောဣဒံလေကောသံဤယူကိုတာမြင်သောသောထောပုဂ္ဂိုလ်သည်အာကေဝလိအသိညာမပြည့်စုံသောလူညလူဖြင့်လူယုတ်မည်အဲသူတို့စကားလဲသောကြောင့်လူယူဆတဲ့အယူကိုပယ်နစ်တယ် အဲဒီတော့ပဏိတဘုရားအသိဉာဏ်စေတမပြည့်စုံတဲ့ပုဂ္ဂိုလ်ပဲအာကိဝိတိဒေဝလဆိုအလုံးစုံဒေဝလီဆိုအလုံးစုံပြည့်စုံတာအာကိဝိတိဆိုတော့အလုံးစုံမပြည့်စုံတာอืมအသိဉာဏ်မပြည့်စုံမဲ့လူညံ့လူပြင်းလူနှုတ်လူရုပ်ပဲအညာဖြစ်မဲ့ဆိုပြီးတော့အဲဒီလိုလဲဟောတယ် အဲဒါဘာသာနဲ့ဘာသာနဲ့ကဒီလိုပါပဲအခုလည်းပဲဒီလိုရှိရတဲ့ဒီလိုကိုယ်ဘာသာယူဝါဒနဲ့ပြည်ရင်အမြင်မှန်ဖြစ်တဲ့သမာဓိဋ္ဌိကိုယ်ဘာသာယူကိုမကြိုက်တော့မသိလို့ရှိရင်မိစ္ဆာဒိဋ္ဌိအဲဒီလိုပဲပြောတာလုံးငယ်တဲ့အနည်း20လောက်ကနေတူတယ် ချင်းအချင်းနိုင်ငံရဲ့ဒီရှိပင်ကဟောတောင်မနာကဘာနိုင်ငံနဲ့နာမည်လေးနဲ့ဒီရင်းနိုင်ငံရဲ့တောင်မနာတစ်ဆက်တည်းပါနေဘူးလားညနာမယ်လေးမွေးသူတို့နော်ဆူရဆူရလည်းဟုတ်တယ်ဆူရနိုင်ငံကကျောင်းဆရာပြောက်စီလာပြီးတရားထုတ်တယ် ရားအထုတ်တော်တော်ကျယ်အထုတ်ပါတယ်ဘုရောတရားတရားတော့ကောင်းပါတယ်ဒါမှမဟုတ်တရားကတော့ပြည့်ပြည့်ဝမဖြစ်ပါဘူးသူအားလုံးတော့သမာဓိတော်တော်ကောင်းလာတာဘာတွေတွေ့နေဆိုမွေတွေငကားတွေတွေ့နေတယ်မွေကြီးတွေငကားကြီးတွေကြောက်ရတာလည်းသူမှရှင်းလုံးကလည်းသူတို့ဆွဲတာရှိဟန်တူပါတယ်ဆွဲလာရှိတဲ့သမာဓိဖြစ်လာတော့တကယ်အဟုတ်မှပြီးထင်တာအဲ့ဒါနဲ့ရှေ့လျှောက်တရားလည်းကောင်းအောင်လုပ်နိုင်မှာဒါနဲ့ပြီးပြီးတော့ပြန်သွားတာ မလို့အဲဒီလူကဘုရားပါလားတရားတော့သူကယုံကြည်စားမှုရှိပါညံသွားတဲ့အခါတနည်းလောက်နေတဲ့အခါကျတော့သူကဖြေလဲရှိတယ်သူ့ဖြေကနေပြီးသူ့မေးတယ်ဟဲ့မင်းအခုတည်းကမိစ္ဆာတွေယူယူလို့မလားလို့မေးတယ်ဟုတ်တယ်ကျွန်တော်မိစ္ဆာတွေယူယူလို့မလားဖြေရတယ် ဝါဒီစာရေးတယ်ဒါသူတို့ယူပါသမာဓိတိပေါ့လေဒီကဘုရားဘာသာမိစ္ဆာဓိတိဒီလိုဒီလိုပဲဆိုတာပဲမိစ္ဆာဓိတိယူယူတော့မှာပဲရှင်ရှင်ပြကြတယ်ဖြေလိုက်ပါလေနောက်နောက်တော့ဘယ်လိုလဲပြောတော့နောက်တော့စာပြောအဲဒီတော့ဘာသာရင်းဘာသာရင်းခိုးယူတာမှာလည်းမြတ်ယူမှားတယ်လေဒီလိုယူတာပဲဘုရားဘာသာဝင်နေလဲမှာလည်း ဘုရားတဲ့မဟာယာနတို့ဘာလို့ဆိုရသူတို့ယူတာမှလည်းတရားဝါဒတွေမှားတယ်သူတို့လည်းယူဆတာဒီလိုပါပဲဒေရဝါဒတွေမှာလည်းပဲကိုယ်ယူနေကိုယူတာရှိတယ်ဒီပမာပြည်ရင်ပဲတရားအထုကိုမလိုပါဘူးစိတ်စိတ်တိုင်းသာပြီးရဆိုတဲ့ဝါဒကအဲ့ဒီသူ့ယူဝါဒကမှန်တယ်ဒီညာကြီးမှားတယ်သူကထင်တယ်မှားတာသူတို့ကမှားတယ်ဒါမှမဟုတ်သူများမှားတယ် ယူကနေပြီးတော့မယူတဲ့ပုဂ္ဂိုလ်တွေယူတယ်ထင်တာလည်းတော့တော်တော်တူကောင်းသူစားယူကြဒီလိုပဲဒီကောင်းနေလို့တော့ယူရလို့ထင်တယ်ဒါကအာရမကြီးရောက်သူကစိတ်ဖောက်ပြန်တယ်သူသမီးတွေပါလေကသူစကားနားမထောင်တော့သူသမီးတွေကိုသူယူတယ်ထင်တယ်သူကယူနေတာမသိဘူးအဲမိရအဲ့ဒါပြော နောက်သမာဓိတိဒုဒေသနာဆိုရင်ကြာတော်စီကဝါရရရှိပါမယ်ဉာဏ်ကုန်မှလည်းရှိတာပါဘိုးကြီးမှလည်းနည်းပါးပါရှိတယ်ဘုရားကဒီအခုအများကြီးစားနေတဲ့အယူဝါဒတရားတွေကမမှန်နေဘူးသမာဓိတိမြင်မာရအောင်လို့ဒုဒေသနာလေ့လာရမယ်ဆိုပြီးတော့လေ့လာရလုပ်ကြတာလေ့လာရလို့တော့သူတော်ဥစ္စရာတိသဘောပါပဲဒီပြင်ဘာမှမရှိဘူးသူအနေ ဘောပါအဲ့ဒါတွေမှုကြတာကိုတော်မြန်ကြတာပြစ္ဆုတ်ပံဘွာလည်းရှိတာလေဘုရားအတိတ်လည်းမဟုတ်ဘူးအနာကလည်းမဟုတ်ပြစ္ဆုတ်ပံဘွာလည်းဟောတယ်ဆိုပြီးတော့သူတို့ဆရာကြီးတွေဟောတာပဲအဲ့ဒါသမာဓိတိကုသနာဒါကြောင့်ဘုန်းကြီးကဆရာဆရာတော့ပြီးအဲ့ဒါနဲ့စပ်ပြီးတော့နားလည်နေတဲ့ပုံနားလည်အောင်ရင်းမြအောင်လို့ဟောပြရပါတယ် မစကြာတရားထဲမှာအမှုရသစ္စာပေါ်ပြတဲ့အခါကျတော့ဇာယန္တနာဘောနုဝိကာယန္တနာသည်ဘောနုဝိကာတပံဘဝသည်ကိုဖြစ်စေရည်ဆိုတော့ဒါနဲ့ဆိုကြတယ်မစကြာတရားထဲဟောထားတာပဲတပံဘဝရှိကြောင်းဘုရားဟောထားတာပဲမဟောတာဟောရမယ်လို့ဆိုတပံဘဝမရှိဘူးဟောလို့ရှိရင်ဒီမစကြာတရားထဲဆန်းကျင်တာဟောလို့သူဟောတော့နောက်ပြီးတော့

နတ္တိဂာနိပုဏ္ဏဘောဣဒံယေကုကာကလပုဏ္ဏဘောတပံဘဝသေတိတပံဖြစ်ရမယ်ဘဝဆိုရင်နတ္တိမရှိတော့ဘူးဆိုတော့တရားရတမေရသူရောဘုရားဖြစ်သွားလို့နောက်ဘဝမရှိတော့ဘူးလို့ဆိုတော့သိရင်ပုဂ္ဂိုလ်တွေနောက်ဘဝရှိတယ်ဆိုတာဒီသေဒနာအချင်းနဲ့ထင်ရှားနေတာပါပဲလို့ဘယ်နဲ့လုပ်ပြီးတော့အတိတ်ဘဝမရှိအနာဂတ်ဘဝမရှိပစ္စုပန်ဘဝလည်းရှိတယ်ဆိုပြီးဒီသေဒနာပုဂ္ဂိုလ်တွေကဘာလို့ကြမှမသိပါဘူးခဲတာပါဘူးဆိုတော့ ဒါသူတို့လည်းမသိတာတော့ဟောင်းအောင်မဟုတ်မဟာသဘောကြလည်းသူတို့ဒီဥစ္စာလုံးကြလည်းမသိပါဘူးခုခေတ်ဝါဒမှာဥစ္စေတဝါဒတွေကပေါ်တယ်အဲ့ဒါသဘောကြလည်းမသိပါရဲ့ဘုရားဘာသာတွေအဲ့ဒီတည်းတွင်းရအောင်လို့ဆိုတာလည်းသိပါရဲ့ဥစ္စေတဝါဒဥစ္စေတဝါဒကတခုတော့ပြန်လာတယ်နောင်ဘဝချမ်းသာရေးတဲ့ဘာမှကြိုးစားဖို့မလိုဘူးအဲ့ဒီဟာတွေကဘာမှမလုပ်ရတော့ဘာမှမစိုးလုံးနိုင်တယ်ပေါ့ အဲနောင်ဝါချမ်းသာရေးတဲ့သူတော်ဘာတဲ့မသရဘူးဒီမဥစ္စာမခိုးရဘူးဖြစ်စီသူတော်ဘာတဲ့သတိသမွေးနေတဲ့ပုဂ္ဂိုလ်ကမမွေးနိုင်ဘူးဒီမှာနှောင်းချက်ဖြစ်သူတော်ဘာဥစ္စာခိုးပြီးသမွေးနေတဲ့ပုဂ္ဂိုလ်ကမခိုးနိုင်ဘူးဒီမှာနှောင်းချက်ဖြစ်အဲနောင်ဝါမရှိဘူးဆိုတော့လောကရာဇုတ်ပြမှုတာမရှိမယ်ဆိုလို့ရှိရင်တော့သူတို့ကလည်းသရှင်နာသကိစ္စမရှိဘူး။သူများစွာလည်းခိုးရင်သာခိုးကိစ္စမရှိဘူးသူတို့ လုံးလုံးလားလားကကိုချမ်းသာရေးလုံနေတာဟောအဲဒီဥစ္စေရဝါဒကဒီလိုလဲဟောတယ်မသေးခင်တွင်းလေးခံစားကြအခွင့်အရေးရှိတာလို့ကြားရသမျှနီးနဲ့လောကကြီးမရှိပြည့်ရကြားရသမျှနီးနဲ့မသေးခင်တွင်းချမ်းသာအောင်လို့ရှားဖွေပြီးတော့ခံစားမှာပဲဆိုပြီးတော့ဒီလိုဩဝါဒပေးတယ်သူကဟုတ်ပါဘူးသူတို့နီးနေတော့ဟုတ်တယ်အဲဒီနောင်ဝချမ်းသာရေးတွေလုပ်နေရင်ကိုယ်က ခံစားရမယ့်ဟာတွေအချိန်ကြီးလေ့လာသွားတာပေါ့လေပြင်မပင်မနေတာလေပြင်မသွားဒီလိုယူတာတော့အဲ့ဒါကြိုက်လို့နဲ့တူပါလေအဲအခုမြတ်စွာဘုရားဟောရတဲ့တရားတော်လေးအတိုင်းကံကံရင်အကျိုးရှိတဲ့ဘဝတွေရှိတယ်ဆိုတာတွေကိုသူသဘောမကျဘူးအတိတ်ဘဝမရှိနာဂဘဝမရှိဆိုပြီးတော့သစ္စာဘဝတဘဝတည်းရှိတယ်ဆိုပြီးပြုဒေသနာသမာဓိတိပြုဒေသနာဆိုပြီးတော့ အဲဒီလိုရဟောကြပြောကြတယ်သူတို့နားမလည်တော့မဟုတ်ဘုရားဘာသာတရားကိုလိုမရှိတော့ဖြစ်ပယ်တဲ့နေနဲ့ဟောကြတာလေအဲသူတို့မြင်တိုင်းမြင်မှမြင်မှားလိုမလို့ရှိရင်မြင်မှားဒီကဒီကမေးခွန်းနဲ့တိုက်ပါတယ်လေကတည်းကဘာလောကကြီးအလုံးယူတွေလိုက်ပြီးတော့မင်းသူတို့ယူတာမှလည်းပြည့်ပြည့်ယူမှားတာအဲ့ဒီလိုဆိုရ ဧဝံဒီဝိဒ္ဓာဝိဝါရယံဤဘာလောသရောအကုသလောတိသာဟုယေဇောနုဝါရောကတမောဤမေတံသဗ္ဗေဝဟိမေကုသလဝရဏာဧဝံဣသဝတေဝိတော်ဤဖြင့်ဝိဒ္ဓာခိုင်မြဲစွာတကွယ်ရရားကြီးယူ၍ခိုင်မြဲစွာ မုံမတူပဲတကွယ်ရစီ၍ဝရန္တိတိဟောလဲဟောကြနေကြကုန်၏အဲဒီလိုပဲကိုယ်ယူနေကိုခံရတာဒီခုနကပြောခဲ့တဲ့ဥစ္စာတွေသူယူတို့ယူပြီးမှမာမီမာမီဖြစ်တယ်တို့ယူပဲမြင်ပြီးမသိတဲ့ပုဂ္ဂိုလ်တွေကလူညံ့နေအပညာမပြည့်စုံတဲ့လူတွေလူစုပ်လူနှုတ်တွေပဲဆိုပြီးတော့ အဲဒီလိုလည်းပဲညှင်းခုန်ပြီးတော့နေကြပါလေမာလာဘရောအာကုသလောတိစာဟုဘရောငါတို့ယူဝါဒကိုနားမလဲတော့မသိတော့အခြားတစ်ပါးသောပုဂ္ဂိုလ်သည်မာလောမသိမလိမ္မာတော့လူမိုက်လူညလူရင်းသည်အာကုသလော မကျွမ်းကျင်မလိမ္မာသောသူသည်ဣတိဆိုင်တို့သည်အာဟုဆိုရပါ၏အချင်းချင်းနဲ့ညီနဲ့ညီရဲ့ညီုံနဲ့မကဘူးကိုယ်ယုံကြိုက်တဲ့ပုဂ္ဂိုလ်တွေဘာလားသူလိုက်ပဲမတတ်ပြီးမလိမ္မာတဲ့သူပဲလို့အဲဒီလိုလည်းပဲဒီပြောနေကြပါလေအဲခုနကဟိုလေးကြံပါဆောင်းမုံလေးတစ်ခုကြံတယ် ဒါကိုသိမှမန္နာကြပေကလူညဆိုကြသည်ဘုရားပြောတယ်ဒီတိုင်းဒီမှာဒီပုဂ္ဂိုလ်သဘောထုပုဂ္ဂိုလ်ဒီဓမ္မအမှန်တရားကိုဝေသိနေရဲ့ယံတေကောလာဤဤဝတ္တမြင်သောပုဂ္ဂိုလ်သည်ဤဝတ္တမြင်သောသောတပုဂ္ဂိုလ်သည်အကိဝေလီမပြည့်စုံသောပုဂ္ဂိုလ်မူတယ်ဆိုတာလေ။နောက်ဆုံးပုဂ္ဂိုလ်မဆိုရဘူးဆိုအောင် ဒါကိုသိမှဒါကိုသိမှမြင်မှကြပေကလူညဆိုကြသည်သာဝတိမှာမြင်မှန်ကြပေကလူညဆိုကြသည်သာဝတိမှာမြင်မှန်ကြ ကလူညံဆိုရသည်တို့ယူသည်မှာအမြင်မှာတို့ယူတိုင်းယူမှာအဲဒီယူဖို့ပဲပြီးတဲ့ပုဂ္ဂိုလ်မကြိုက်တဲ့ပုဂ္ဂိုလ်တွေဟာအာတိဝိနိမပြည့်စုံတဲ့ပုဂ္ဂိုလ်လူညံနေအဲဒီအတိုင်းနဲ့ညင်းနေကြပါလေကိုယ်ယူတာမှန်တယ်ဆိုပြီးညင်းနေကြပါလေ ကိုယူမဆိုင်တဲ့ပုဂ္ဂိုလ်တွေဘာလအကုသလမတတ်ပြီးနားမလဲမကျွမ်းကျင်တဲ့လူညလူချင်းတွေလူယုတ်တွေပဲလို့ဒီလိုလဲဆိုကြပါလေအဲဒါကိုဤနည်းဖြင့်ပဲယူမဆွဲညင်းလဲညင်းကုန်နေကြသည်အဲ့ဒီနည်းနဲ့ညင်းလဲညင်းနေကြပါလေအခြားပုဂ္ဂိုလ်လူညဆိုဒီလိုလဲရှုပ်ချသည်ဒီလိုလဲပဲရှုပ်ချသည် ဈာသူကိုလူများဆိုပြီးအဲဒီလိုလဲရှုချကြတဲ့နည်းပေါ့ဒါလေးဆိုဤနည်းဖြင့်ပဲယူမဆွဲဤနည်းဖြင့်ပဲယူမဆွဲမြင်လည်းမြင်ကုန်နေကြသည် ဒီနည်းဖြင့်ပဲမဆွဲမြင်နိုင်မြင်ကုန်နေကြသည်ဒီနည်းဖြင့်ပဲ ခိုင်မြဲစွာတမျိုးတမျိုးယူ၍ဝိဝါရံတိတိမြင်လည်းနဲ့ကုန်ရပါသည်နောက်တစ်ခုကမာလောပရောအကုသလောတိစာဟုပရောဤအယူဝါဒကိုမသိတော့အခြားသောပုဂ္ဂိုလ်သည် ဘာလို့လူမိုက်တိအကုသလောနဲ့တွန်းကျင်မလိမ္မာလားပုဂ္ဂိုလ်ဤစာဤတော်လေးအာဟုရှုပ်ချရဲ့ပဲဆိုကြပါစေအခြားသူကိုလူညံ့ဆိုအခြားသူတော့အခြားသူကလူညံ့လို့ဆိုရဲအဲ့ဒီလူလည်းပဲရှုပ်ချအဲ့ဒီလူလည်းပဲရှုပ်ချကြတယ်ရှုပ်ချပြောဆိုနေကြတယ် အခြားသူကိုဘုညသောဒီလိုလည်းလည်းရှုပ်ချသည်အခြားသူကိုဘုညသောဒီလိုလည်းလည်းရှုပ်ချသည်အခြားသူ ဆိုနေကြသောပုဂ္ဂိုလ်တို့၏ဤမေတ္တာမိမိတို့၏ကိုယ်သာမှန်သည်ယူဆ၍နေကုန်ပြောဆိုနေကြသောဤပုဂ္ဂိုလ်တို့ဤသစ္စာဝါရမင်္ဂလာဝါရကတမောနုဘေဝါရပါနိအဲ့ဒီသူတို့ယူဝါရတွေကမင်္ဂလာယူဝါရကဘယ်ဟာလို့ဆိုရမလဲဘယ်ဟာကမှန်ပါသလဲဒါလေးကိုမြင်ပါ ဒီသူတို့မမနာစွာသစ္စာဝါဒပဲနေသူတို့ပြောဟောကြတဲ့ဝါဒတွေအမျိုးတွေများတယ်ဒီဝိရမဇမလာရတို့ဟောတာတွေကို60နဲ့ပါရှိတာမိစ္ဆာတွေတွေအဲဒီညနေပဲအသေးစိတ်အချင်းတော့ခွဲရင်ညောင်းမှာပါပဲသူတို့ပေါင်းလိုက်ရင်တော့60နဲ့ပါပဲအဲဒီတော့ ဝါရရင်းမျိုးရှိပြီးတော့ညီရဲ့အဲဒီဝါရတွေကဘုသူဝါရကမှန်တယ်လေသူတို့ဝါရထဲမှာအမှန်ကများရှိပါသလားပဲဝါရမှန်ပါတယ်လေဘာဖြစ်လို့ဒီလိုမရသလဲဆိုတော့သာဝေဝါဟိမေကုသလဝါရဏဟိဤသို့မေးတဲ့ခြင်းအကြောင်းကသာဝေဝါလုံးစွာလုံးရှိကုန်သောဤမေသူတို့သည် ကုသလဝရနာကြွခြင်းမိမာသောပညာရှိတို့ဖြစ်ကြောင်းဝန်ခံရနေကြပါသည်ဒီလိုမရတာခြားကြောင်ပါဘူးတဲ့သူတို့ကအကုန်လုံးတတိနာတဲ့ပုဂ္ဂိုလ်တွေပါမသိလို့ရံပြောတာမဟုတ်ပါဘူးတကယ်သိပြီးဟောပြောနေတာပါအဲဒီလိုဝန်ခံနေကြပါတယ်တဲ့ဝန်ခံနေကြတဲ့ဒီထဲမှာအမှန်တည်းလည်းရှိမယ်ဆိုရှိရည်လို့ ဒါလည်းယူဆနိုင်လို့သာမေးတာပါဒီလိုယူဆတဲ့ပုဂ္ဂိုလ်ရှိမှာဘုရားပြိဋိဘသံဃာနည်းမှာဘုဘာသာဘာဝကြီးရမြတ်စွာဘုရားကလာမေးတာအဲ့ဒါတော့6ဦးပါဘုရမတ္တတော့မဂ္ဂနိဘောဓရာအစိုက်ပဲဂိုင်းဆိုင်ကြီး6ဦးအဲ့ဒီ6ဦးကသူတို့အစုပ္ပါဒိဋ္ဌာကအလုံးစုံသိတယ်လို့သူတို့ဝန်ခံကြပါတယ် အလုံးစုံသိတယ်လို့ဝန်ခံနေကြပါတယ်ဒါပေမဲ့လို့သူတို့ဟောပြောတဲ့တရားကတော့တစ်မျိုးနဲ့တစ်မျိုးနဲ့မတူဘူးအကုန်လုံးသိတယ်ဆိုရင်အကောင်းတရားအကျိုးများတဲ့တရားဟာတော့တစ်မျိုးနဲ့ဖြစ်ရမှာအဲအမျိုးတူရမှာအဲ့ဒါမတူမတူတော့ဒီပုဂ္ဂိုလ်တွေသိတာမှဟုတ်ကြလားအကုန်လုံးမသိပဲနေကြတာလေလား ဒါမှမဟုတ်ဒီပုဂ္ဂိုလ်တွေကတချို့ကများသိနေသလားလို့သူကအဲဒီလိုသုံးပြီးမေးတယ်သူတို့ကအကုန်လုံးသိတယ်ဝန်ခံလာတော့သူတို့မသိဘူးလို့လည်းပြစ်ပယ်လို့တော့မဖြစ်သေးဘူးအဲအကုန်လုံးမသိဘူးလေလားအကုန်လုံးပဲသိနေသလားအဲသူတို့ဝန်ခံတယ်အကုန်လုံးပဲသိနေသလားအကုန်လုံးပဲမသိဘူးလားသုံးမဟုတ်အဲဒီကတချို့ကသာသိတယ်တချို့ကမသိဘူးလားအဲဒီလိုသုံးမျိုးသူကမေးပါတယ်ဒါလိုပဲဒီမှာလည်းပဲ လောကလူတွေလိုလိုက်ပြီးတော့လူတွေနဲ့တပြမာတွေပေါ့လေသတ္တဝါတွေလိုလိုက်ပြီးတော့မြတ်စွာဘုရားရဲ့လူတော်တိုင်းနိမိတ်ဘုရားမင်းတာအကုန်လုံးသူတို့ကပညာရှိတွေလိုဝင်ခါတာတဲ့ဒါတော့သူတို့ယူတွေအကုန်လုံးမှားတယ်လို့ပြောလို့တော့ဖြစ်သေးဘူးတဲ့အဲဒီယူတွေကဘုရားနဲ့မှန်ပါတော့လို့ဒါကြောင့်မေးရပါလေ ဤသူတို့မှာမင်္ဂလာစွာသစ္စာဝါဒပဲနီဆိုရမယ်ဤသူတို့မှာမင်္ဂလာစွာသစ္စာဝါဒပဲနီဤသူတို့ကြောညတဲ့ညင်ခုံညတဲ့ပုဂ္ဂိုလ်တွေမှာမင်္ဂလာသစ္စာဝါဒကဘယ်ဟာပါလဲလို့မေးပါတယ်ဘာကြောင့်ဒီလိုမေးရတယ်လဲဆိုတော့အကုန်လုံးမြင်ညာမြင်ကျွမ်းကျင်သူတို့ ကျွမ်းကျင်သူလို့သူတို့ဝန်ခံပြီးသူတို့အကုန်လုံးပဲကျွမ်းကျင်ပါလေတတိပါနားလည်းပါလေဒီလိုခံနေကြတာပါတဲ့ဒါကြောင့်မေးရတယ်လေဆိုလိုတာကအကြောင်းမြတ်စကားလေးအကုန်လုံးမင်းညာမြင်ကျွမ်းကျင်သူလို့သူတို့ဝန်ခံပြီးအကုန်လုံးမင်းညာမြင် င်သူတို့သောဝခံသည်ဘုံလားမေးတာကလည်းခုတော့ပြီးသွားအဖြေကကသုံးပါတာရှိဘုနာရီက55မိနစ်လောက်ရှိသွားပြီထင်တယ်ဒီကရာရေမဟောနိုင်ဘာလို့ဖြစ်ပါဦးလဲဗမာလိုဆောင်းဖို့ကလေးနဲ့နည်းနည်းလေးတော့ပြောရရမယ်သူများတရားမြင့်ဖဲရှာညာအားနိုင်သူဖြစ်ပါမို့သူက ဣဒံပတိခောသာကိုအီဝတ္တမြင်လို့ရှိရင်အာကေဝိကိမပြည့်စုံဘူးလို့လို့ဆိုတယ်။အဲဒီလိုသူများပြပြည့်ပဲပြည့်ပဲညာညာနေတဲ့ပုဂ္ဂိုလ်ဒီပြင်းလူညာဖြစ်လို့ရှိရင်တဲ့အားလုံးသူတို့ညာမြင်ချိုးဖြစ်ဖို့ရတာရှိသေးသည်။အကုန်လုံးသူတို့ညာမြင်ချိုးတဲ့လူကြီးဖြစ်မှာပေါ့တဲ့။ဘုရားပုဂ္ဂိုလ်လည်းမျိုးထိုးပြတာသူသူညမယ်။ဒီကပုဂ္ဂိုလ်လည်းသူ့လည်းမျိုးထိုးပြသူသူညမယ်ဆိုတော့ ရောက်တဲ့ဒီနဲ့ကြောအကုန်လုံးလူညံ့နေတဲ့ဖြစ်ကုန်မှာဟောတဲ့ဘာကြောင့်ဆိုရင်အားလုံးမင်းမြင်မှားနေတော့ကြောင့်ပဲအကုန်လုံးသူတို့ယူမှားနေကြတာလေဒိဋ္ဌိပရိသနာမှားတဲ့လူတိုင်းသူတို့လိုက်လာပြီးတော့ကျင့်ကြတဲ့ပုဂ္ဂိုလ်ဖြစ်တော့ကြောင့်ဒါကပထမတစ်ခုဖြေးတယ်ကိုယ်ယူခြင်းသာစင်ကြယ်တာပညာကဖြင့်ကျွမ်းကျင်တော့ကိုယ်ယူနဲ့ပဲကိုယ်ယူရနဲ့ ယူလို့ရှိရင်ဖြင့်ဒါသာစင်ပါစေဖြင့်ပါလေကြွကျင်ပါလေဒီလိုဆိုရလို့ရှိရင်ကောင်းတယ်သူတို့လည်းမတယောက်များနေကြပြန်ဒီအဲဒီလိုတွေကပုံလေးအကုန်လုံးဉာဏ်လေးနဲ့ပုံကအယုံဉာဏ်ရှိဘူးအကုန်လုံးအမြတ်ကြီးရဖြစ်မှာဘာဖြစ်လို့လဲဆိုသူတို့မှားတယ်ဤဟူပဲယူဆွဲပြီးဆိုတော့ကြောင့်ပါအဲဒီယုံဉာဏ်ပါလေလို့ပြောခါရတဲ့ပုဂ္ဂိုလ်တွေသူတို့လည်းသူတို့ယူနေပြည့်စုံနေတာပဲဒါတော့ကိုယ်ယူနေကိုယ်စင်ကြယ်တဲ့ အဲကျွမ်းကျင်တယ်ဆိုလို့ရှိရင်တော့အကုန်လုံးစင်ကြယ်တဲ့ပုဂ္ဂိုလ်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ကြီးရဲ့ဖြစ်တယ်လို့ဆိုရမှာပဲ။တော့မြတ်စွာဘုရားဒီလိုဆိုပါလားဆိုတော့ဒီလိုတော့မဆိုပါဘူးတဲ့။နှစ်ဖက်ချင်းချင်းညာစင်းပြင်သွင်းနေကြရရင်ယူစုမှန်ပြီဟုမှတ်ပြုမှာကမဆိုပါ။အဲနှစ်ဦးနှစ်ဖက်အချင်းချင်းလူညာစင်းတင်သွင်းပြီးတော့ညှင်းကုန်ကြတယ်အဲဒီအယူကိုယူပြီးတော့ညှင်းကုန်ကြတယ်အဲဒီအယူဟာ မှန်တယ်လို့ငါဘုရားကမဆိုပါဘူးအပြီးမှမပြုပါဘူးတဲ့။ဘာကြောင့်လို့ဆိုရင်ကိုယ်ယူတကူမှန်းပြီးကိုမှတ်ယူနေကြတော့ကြောင့်လား။ကိုယ်ယူတကူလည်းကိုမှန်းတယ်လို့မှတ်ယူနေကြတော့ကြောင့်အခြားသူကဘာသာလို့ပြောဆိုဆွဆွဲနေကြတာအခြားသူကိုယ်ယူတာမှန်းတယ်ဆိုပြီးတော့ဒီတော့သူများတွေကိုလူဘာလာလူညလူရင်းအဲလိုပြောနေကြတာပါ